ရှင်လူကာခရစ်ဝင်ခန်းကြီး16အငယ်1မှ4တပည့်တော်တို့အာတဖန်မိန်တော်မူသည်ကားမှားယွင်းเสียအကြောင်းရှိရမည်သို့တော်လည်းမှားယွင်းเสียအကြောင်းကို ဖြစ်စေသောသူသည်အမင်္ဂလာရှိ၏ဤသူငယ်ဆုံးတယောက်ကိုမှားယွင်းစေသည်ထက်လေပင်၌ကြိတ်ဆုံကြောက်ကိုဆွဲ၍ပင်လယ်၌ခြားခြင်းကိုခံရလျင်အနေသာ၍ကောင်း၏တင်တို့သည် ကိုကိုကိုတတိပြုကြလော့ သင်ညီကိုသည်တင့်ကိုပြမှားလျင်သူကိုဆုံးမလော့သူသည်နောင်တရလျင် သူ၏အပြစ်ကိုလွတ်လော့တနေ့ချင်းတွင်ခုနှစ်ကြိမ်မြောက်အောင်တင့်ကိုပြမှား၍ခုနှစ်ကြိမ်မြောက်အောင်တင့်ထံသို့လှည့်၍နောင်တရပါ၏ဟုဆိုလျင်သူ၏အပြစ်ကိုလွတ်လော့ဟုမိန့်တော်မူ၏အငယ်9မှ10တမန်တော်တို့ကအကျွန်ုပ်တို့ယုံကြည်ခြင်းစိတ်ကို တိုးပွားစေတော်မူပါဟု သခင်ဖျားကိုတောင်းပန်ကြလျင်သခင်ဖျားကသင်တို့သည်မုံချင်းစစ်ခန့်မြတ်လောက်သောယုံကြည်ခြင်းရှိလျင် ထိုတဖန်ပင်ကို အချင်းပင်တင်ဒီအမြင့်နှင့်တကွနှုတ်၍ပင်လယ်၌စိုက်လျက်နေလောဟုဆိုကြတော့တင်တို့စကားကိုနားထောင်လိမ့်မည်အစေပါသည်လဲထုံတော်၎င်းသူနွားကြောင်းတော်၎င်းလဲပြင်းမှလာ၍အိမ်တို့ဝင်သောအခါထိုအစေပါကို အတော့လာ၍စပွဲ၌လျှောင်းလို့ဟုတင်တို့တွင်အဘယ်သူပြောမည်နည်းထိုအစီပါကိုငါစားเสียဖို့ပြင်လောငါစားတော့စဉ်တွင်ခါကိုစီး၍ငါကိုလှုပ်ကြွေးလော ထိုနောက်မှတင်သည်စားတော့ရမည်ဟု ပြောသည်မဟုတ်လော ထိုအစေပါသည်သခင်စီရင်သည့်အတိုင်းပြုသောကြောင့်သခင်၌ယေရှုတင်သလိုယေရှုမတင် ထိုနည်းတူမှားထားတော်မူသမျှတို့ကို သင်တို့သည်ကျင့်ပြီးမှငါတို့သခင်၌ဂျေစုပြုသော အစေပါဖြစ်သည်မဟုတ်ဝုတ်ပြေယုံမျှတာရှိသည်ဟုဝန်ခံကြလော့ဟုမိန်တော်မူ၏အငယ်7မှ19ယေရုရှလင်မြို့သို့ကြွတော်မူစဉ်ရှမာရိပြည်နှင့်ဂါလိလဲပြည်ဆက်ကြား၌ရှောက်သွားတော်မူ၏ယောတူရာသို့ဝင်တော်မူသည်တွင်နူနာဆွဲသောသူတကြိတ်တို့သည် ခရီးဦးကြိုပြု၍ အဝေးကရပ်လျက်၊သခင်ယေရှု၊အကျွန်ုပ်တို့ကိုကယ်မသနားတော်မူပါဟုဟစ်ကြော်ကြ၏။ယေရှုသည်မြင်တော်မူလျှင်၊သင်တို့သည်ယဇ်ပုရောဟိတ်ထံသို့သွား၍ကိုယ်ကိုပြကြလော့ဟု မိန့်တော်မူသည်အတိုင်း၊သူတို့သည်သွားစဉ်တွင်သန့်ရှင်းခြင်းသို့ရောက်ကြ၏။ထိုသူတို့တွင်တယောက်သောသူသည် အနာရောဂါကင်းလွတ်သည်ကိုသိမြင်လျှင်ပြန်လာ၍ကြီးသောအသံနှင့်ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းလေ၏။ ခြေတော်ရင်း၌ပြတ်ဝ၍ဂျေဇုတော်ကြီးလာပါသည်ဟု ဝန်ခံလေ၏ထိုသူသည် ရှမာရိလူဖြစ်သည်ယေရှုကလည်းတကြိတ်သောသူတို့သည်တန်ရှင်းခြင်းသို့ရောက်ကြသည်မဟုတ်လောကိုးရောက်သောသူတို့သည်အဘယ်မှရှိကြသနည်းဤတပန်းအမျိုးသားကိုထား၍ဘုရားသခင်ဂုံတော်ကိုချီးမွမ်းခြင်းဟံပြန်လာသောသူတယောက်မျှမရှိသလောဟုမေးတော်မူပြီးမှတင်ထား၍တော်လောတင်းယုံကြည်ခြင်းသည်တင်းအနာကိုငြိမ့်စီပြီဟု ထိုသူအားမိန်တော်မူ၏အငယ်20မှ25ပါရိရှဲတို့သည်လာ၍ဘုရားသခင်နိုင်ငံတော်သည်အဘယ်ကာလမှတည်ပါမည်နည်းဟု မေးလျှောက်ကြလျင်ယေရှုက ကောင်းကင်နိုင်ငံတော်သည် မျက်မြင်သောအရာ၌မတည်ဤအရာ၌ကြည်ပါ ထိုအရာ၌ကြည်ပါဟု ပြောเสียအခွင့်မရှိ အကြောင်းမူကားဘုရားသခင်၏နိုင်ငံတော်သည်တင်တို့၏အထဲ၌ရှိသည်ဟု မိန်တော်မူ၏။တဖန်တပြည့်တော်တို့အားမိန်တော်မူသည်ကားသင်တို့သည် လူသားဤနေ့ရက်တရက်ကိုမျှတွေ့မြင်လို၍မတွေ့မမြင်ရသော အချိန်ကာလရောက်လိမ့်မည်။ဤအရ၌ကြည်ပါ ထိုအရ၌ကြည်ပါဟု သင်တို့အား ပြောဆိုတော်လဲမလိုက်မသွားကြနှင့်။ကောင်းကင်တစ်ဖက်မှပြက်သောလျှက်စစ်သည် ကောင်းကင်အနှံ့ပြားထွန်းလင်းတကဲ့သို့လူသားသည်မိမိနေရ၌ဖြစ်တော်မူလတံ ထိုသို့မဖြစ်မီ သူသည်များစွာသောဆင်းရဲဒုက္ခကို၎င်းယခု လူမျိုး၏ငင်းပယ်ခြင်းကို၎င်းခံရမည်အငယ်26မှ31နောအေလက်ထက်၌ဖြစ်တဲ့ကဲ့သို့လူသားလက်ထက်၌ဖြစ်လိမ့်မည် နောအေသည်တင်မောတဲသို့ဝင်၍ရေလွှမ်းမှုခြင်းဖြစ်သည်ဖြင့်လူခတ်သိန်းတို့ကိုတုတ်တင်ပယ်ရှင်းသည့်နေ့တိုင်အောင် လူများတို့သည် စားတော့လျက် ထိမ်းမြန်းစုံဖဲလျက်နေကြ၏ထိုနည်းတူလောတလက်ထက်၌လူများတို့သည် စားတော့ရောင်းဝယ်လျက်စိုက်ပျိုးလျက်အိမ်ဆောက်လျက်နေတကဲ့သို့၎င်းလောတသည်တောတို့မြို့မှ ထွက်သောနေ့၌ကောင်းကင်မှကန့်နှင့်ရောသောမိမိုးရွာ၍ထိုလူအပေါင်းတို့ကိုတုတ်တင်ပယ်ရှင်းတကဲ့သို့၎င်းလူသားပေါ်ထွန်းသောနေ့၌ဖြစ်လိမ့်မည်ထိုနေ့ရက်၌အိမ်မိုးပေါ်မှရှိသောသူသည်မိမိအိမ်ထဲမှ ရှိသောဥစ္စာကို ယူခြင်းကမဆင်းစေနှင့်ထို့အတူလယ်၌ရှိသောသူသည် နောက်သို့လှည့်၍မပြန်လာစေနှင့်အငယ်32မှ39လောတာဤမယားကိုအောင်းမိကြလောအကျဉ်သူသည်မိမိအသက်ကိုကယ်ဆယ်ခြင်းငှာရှာကြံ၏ထိုသူသည်အသက်ရှုံးလိမ့်မည်အကျဉ်သူသည်အသက်ရှုံး၏ထိုသူသည်မိမိအသက်ကိုကယ်ဆယ်လိမ့်မည် ငါဆိုသည်ကားထိုနေ့ညတွင်အိယာတခု၌ရှိသောသူနှစ်ယောက်တို့တွင်တယောက်ကိုသိမ့်ယူ၍တယောက်မူကားနေရရလက်တံကျိတ်ဆုံကျိတ်သောသူနှစ်ယောက်တို့တွင်တယောက်ကိုသိမ့်ယူ၍တယောက်မူကားနေရရလက်တံလယ်၌ရှိသောသူနှစ်ယောက်တို့တွင်တယောက်ကိုသိမ့်ယူ၍တယောက်မူကားနေရရလက်တံဟု မိန်တော်မူလျင်သခင်အပေအရ၌ထိုတို့ဖြစ်ပါမည်နည်းဟုမေးလျှောက်ကြသော အသေးကောင်ရှိရာအရ၌ရွှေလင်းတတို့သည် စုဝေးကြလက်တံ့ဟုမိန်တော်မူ၏